ရောရသောပဏာမကုသကံစေရနာရီအစွမ်းအာနုဘောရောက်လူဖြစ်တဲ့ဘုရားမြတ်စွာသာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်အခြေခံကုရှင်တရားတိလာတွေပြည့်စုံပြီးတော့လူပြီးသားအောင်စိတ်နဲ့စိတ်ထားတွေတန်ရှင်းအောင်ပြုပြီးတော့လူလူစိတ်ထားတတ်အောင်တကယ်အမှန်တရားတွေအစစ်စစ်အစစ်စစ်သိမြင်ပြီးတော့လူထက်လူဖြစ်အောင်ကြိုးစားအထောက်နိုင်ကြပါစေ။ ယမௌဒာမိတောရေထနမောတသဗ္ဗဂဝတောရဟတောသမ္မာသမ္ဗုဒ္ဓဆာ 我也不长是那个面。 သရဏကမဏံပရိဘုံဏံသုပန္နတိပါဒံ ဣဒံမေစီလံမကဖလညာနသပစ္စယောဟောတုအပမတိနသမ္ပါတိတာ စုပေးတဲ့တဲမှာလူပိသဖို့လူလိုစိတ်ထားတတ်ဖို့လူတိညာရှိပြီးတော့လူထက်လူဖြစ်ဖို့ဆိုတာပါလေဘုရားတို့ကပိသရှိရပါလေပိသအပေါ်မှာဖြစ်စီခြင်းနဲ့ဆန္ဒလေးတွေပါလေ ဖော်ထုတ်တဲ့သဘောပါပဲအခုတရားထုတ်ရတာဟာသီလထိတ်နိုင်လို့ရှိရင်ငါးပါးသီလအနည်းဆုံးထိတ်နိုင်လို့ရှိရင်လူလောကထဲမှာ လူပိသားတွေခေါ်တာပဲထိတ်နိုင်လူပိသားဆိုတဲ့အဓိပ္ပာယ်ပေါ့နေ့စဉ်အခုငါးပါးသီလမှာဟုတ်ရှစ်ပါးသီလတောင်ဖြစ်နေတယ်ဆိုတော့အမွတ်တွေသီလတွေလည်းပါသွားတော့ ပို့ပြီးတော့လူလူပြီးသားတာပေါ့လေလူလူစိတ်ထားတတ်ဖို့ဆိုတာပေါ့လေဒီတစ်ဆင့်သီလပြည့်စုံပြီးတော့သီလအာကုတစ်ခုနဲ့လုံလောက်ပြီလို့ပြစ်ထားလို့ရှိရင်အထိတ်မရှိတဲ့ကလေးများပေါ့လေခွင့်တာတော့သူကတော့ခွင့်တာလို့ဆော့တာအငြင်းမနေဘူး စိတ်လည်းပဲအထိမရှိဘဲပြစ်ထားလို့ရှိရင်ဆော့တာပဲသူကတော့ကိုပြေးလက်ဒီပြေးလက်ဟိုသွားလက်ဒီသွားလက်ဆိုတာပေါ့လေလောဘဖြစ်စရာကြီးတွေ့လို့ရှိရင် လောဘတွေဖြစ်လွန်ကဲတဲ့လောဘတွေလည်းဖြစ်လာလို့ရှိရင်စိတ်ဟာလောဘလေးနည်းနည်းဖြစ်တယ်ဆိုတဲ့ကောကမတန့်ရှင်းတော့ညစ်ပတ်တော့စိတ်သားနှိမ့်ကြသွားတာပဲဒုက္ခရကမကျင်တတ်စရာ စိတ်ပြက်စိတ်ဆိုးတာတွေပေါ့မုန်းတိတာတွေဒါတွေဖြစ်ရတယ်ဒါလည်းပဲစိတ်ဓာတ်အောက်တန်းကြတာပဲမတိနားမလဲကအဲ့ဒါတွေကလည်းအမြဲတမ်းစိတ်ဓာတ်အောက်ကြအောက်တန်းကြနေတာမိုက်မဲတာပေါ့အဲ့ဒီအခြေအနေတွေကိုမြတ်စွာဘုရားကတွေ့တော့ဒီလိုအခြေအနေမျိုးနဲ့တတ္တဝါတွေဆက်သွားရင် ဆင်းရဲဒုက္ခတွေနဲ့တွေ့မှကြီးပဲဆိုတာပေါ့လေတဏှာလို့လူလိုစိတ်ထားတတ်အောင်ဆိုပြီးတော့စိတ်ကိုတန်ရှင်းတဲ့နီးလေးတွေပေါ့လေမြတ်စွာဘုရားပေးခဲ့ပါတယ်အဲဒီမြတ်စွာဘုရားပေးခဲ့တဲ့အတိုင်းဘုန်းကြီးတို့ကအခုဂျုံလုံးဆုံလုံးခါလေးပေါ့လေအခုလိုပြေးစားတစ်ဆင့်စိတ်ထိတဲ့နီးလေးတွေပေးရတာပါ ယူသေးသေးနားထောင်ကြဖို့အရေးကြီးပါတယ်။ now when Sarah was blessing us we need to have a knowledge not only that by observing the precepts we will really become a real human being so Sarah explains that by observing the five precepts, then you become a real human being. But now the yogis are also observing the eight precepts, so it is better to become as a real human being. But by observing the sila, that is the conduct or morality, by observing so, it is not yet enough for a person to, to pursue in life. Because if we have not yet trained our mind our mind will be like a child. For a child, if there is nobody is looking after, then that child will be running here and there with no control. So in the same manner, our mind too, if there is no control, then whenever we have to meet with any object to arouse greed, then greed will come and it will grow. And if our mind is polluted with greed, then is that a clean mind or an impure mind? So we know that this is impure mind. Same manner, if our mind is polluted with hatred or anger, then this kind of mind are downgrading to oneself. It is not good for a person. So, as by seeing all these uh, degradation for the human beings, Lord Buddha, when he had enlightened with his enormous compassion, Buddha expounded the Dhamma that suits to the human beings how to upgrade oneself. So from the Lord Buddha, from generation to the or to generation of the teachers or the monks, now our current theology is explaining the same uh, teaching that expounded by the Lord Buddha. So this is how to tame or control our mind. အဲ့ဒါလိုအထိတ်လွတ်နေတဲ့စိတ်မှာအကန့်အသတ်မရှိလောဘကိစ္စနဲ့ကြုံလို့ရှိရင်လောဘတွေဖြစ်ဒေါသကိစ္စနဲ့ကြုံလို့ရှိရင်ဒေါသတွေဖြစ်နားမလည်မှုမိုက်မှားမှုဆိုတာကတော့ လောဘဒေါသဖြစ်ဆိုင်သူကပါနေပါလားဒီတော့အဲ့ဒီသဘောသွားလေးတွေကောင်းကြည့်ပြီးတော့ဗောလေဒါတွေကိုကျူတင်ကောက်ွယ်ရမှာပါကျူတင်ကောက်ွယ်လေးတွေနှစ်နည်းရှိပါတယ်သမထနည်းရတနည်းဘုလိုတတိပဋ္ဌာန်နည်းရတနည်းတနည်းအဖြစ်ဝိပဿနာနည်းရတနည်းပေါ့ သမထနည်းဆိုတာကတော့လူတူးတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်ကောင်းစားစေခြင်းတဲ့သဘောနဲ့ကျမ်းမှာချမ်းသာစေခြင်းတဲ့သဘောနဲ့တပ္ပာအကျိုးကို လိုလားတဲ့စိတ်ကလေးတွေဖြစ်နေတာပေါ့လေအဲ့ဒါလေးစက်ကစက်ကဖြစ်အောင်လုပ်ပေးနေတာကျိုးစီးပွားလိုလားတဲ့စိတ်ကလေးတွေ စိတ်ထဲတယ်မဟုတ်ဘဲနဲ့ကိုယ်နဲ့နှုတ်ကလည်းပါအောင်ဆိုပြီးတော့တဖက်သားပုဂ္ဂိုလ်ကြီးကုကြီးကွင့်ကြုံလို့ရှိရင်ကိုယ်နဲ့ဖြစ်စေနှုတ်နဲ့ဖြစ်စေမေတ္တာပါတဲ့အပြုအမူလေးတွေပေါ့လေကုကြီးတာပေါ့အဲလိုဆိုလို့ရှိရင်စိတ်ထဲမှာဖြစ်တဲ့မေတ္တာဟာအကောင်ထဲပေါ်လာတာပဲပြီးသားလာတာပဲ စိတ်ထဲတယ်ဆိုတော့သူများသိကြမှာသိမှာ哦စိတ်ထဲပေါ်တဲ့အတိုင်းမြင်သာထင်သာအောင်ပေါ့လေကာကမြောက်ဝစီကာမြောက်ရိုးသားသားလေးတစ်ဖက်သားကူကြီးတယ်ဆိုလို့ရှိရင်တစ်ဖက်သားကကိုယ်ပေါ်မှာအကြောင်းတစ်ခုကြောင့်အမျက်တွေတိုးနေတော့မှအဲ့ဒီအမျက်တွေပြေသွားနိုင်ပါတယ်ဟွန်း အဲ့လိုအကျိုးချက်ချင်းရလာတာပဲအဲ့ဒါထင်ရှားလာတာပဲဒီတော့တစ်ဖက်သားပုဂ္ဂိုလ်တွေမေတ္တာထားဖို့ဆိုတာကတယောက်ပုံမှာဖြစ်အများပုံမှာပဲဖြစ်ဖြစ်မုံွက်ကိုမကြည့်ပဲနဲ့ပေါ့လေချစ်ွက်ကျင့်တ်စရာလေးတွေပေါ့လေချစ်ွက်လေးရွေးကြည့်ရပါလားမျက်နှိုးစရာလေးတွေရွေးကြည့်ရပါလားကိုယ်မူရမျက်နှိုးစရာ ရှိသလား ကိုယ်ရမျက်နှုံးဆရာမဟုတ်ဆိုလို့စိတ်လေးနှုတ်မူရအပြောဆိုလေးရမျက်နှုံးဆရာရှိသလားဓမ္မမလို့ရှိရင်သူကကိုယ်မူရနဲ့နှုတ်မူရတော့ခက်ချမ်းကြမယ်သို့သောစိတ်နေစိတ်ထားလေးဘယ်လိုလဲဆိုတာပါလိမ့်ဒုတိယမှာတော့တခုကတော့မေတ္တာထားခြင်းစရာလေးတွေတော့ရှိမှာပဲမေတ္တာဖြစ်စရာအကြောင်းပေါ့လေအင်း ရင်းကအကြောင်းကိုအဲ့ဒါလေးကြည့်ရပါတယ်ကြည့်လို့ရှိရင်အဲ့ဒီအကြီးကပုဂ္ဂိုလ်ရဲ့အကျိုးစီးပွားလိုလားတဲ့စိတ်တွေမေတ္တာတွေနိုးလာတော့တာပါပဲအဲ့ဒီနိုးလာတဲ့စိတ်ကလေးတွေစက်ခါစက်ခါဖြစ်အောင်ပေါ့လေတိုးပွားအောင်မေတ္တာစိတ်တွေတိုးပွားအောင်လုပ်နေတာပါဒါသမထခေါ်ပါတယ်လောကီသမထလို့ခေါ်ပါတယ်တော့ အဲ့ဒါလေးလည်းပဲထည့်ပွားကြည့်ရအောင်ကျိုးစည်းဘဝလူလာတတ်ပြီတဲ့ဒါမေတ္တာရဲ့သဘာဝလက္ခဏာအထက်ကိုစည်းဝါလူလေးရဲ့ဆောင်ရွက်ပေးနေတဲ့တပည့်သားပုဂ္ဂိုလ်မှာကျိုးစည်းဝါလူလာပြီးတော့အခွင့်ကြုံတိုင်းပေါ့လေကိုယ်လက်ဆက်တဲ့ရှိစီကိုလှုပ်လှုပ်အားလေးပေါ့လေနှုတ်နဲ့ဆက်လို့ရှိရင်နှုတ်နှုတ်အားလေးပြရတာပေါ့စည်းဝါလူလေးရဲ့ဆောင်ရွက်ပေးနေတဲ့ အဲ့လိုပြုလုပ်ပါများပြီဆိုလို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်ကယန္တူဖြစ်ပေမဲ့လို့အယိုးတွေပြေလို့သူကလည်းပဲတစ်ဖက်သားပုဂ္ဂိုလ်မှာအယိုးတွေထားလို့ရှိရင်အယိုးတွေပြေလို့သိကောင်းတာပဲယညိုကေဝေငြိမ့်အေးထင်ပေတဲ့အဲ့လိုစိမနဲ့ဗတ္တအခြေခံတယ်ဆိုလို့ရှိရင်နှစ်ဖက်လုံးအယိုးတွေဟာမျိုးသူရံဘက်တရားဟောအဲ့ဒါကြီးငြိမ့်တော့တာပဲ ချစ်ခင်ဝယ်ကောင်းမြင်ကြောင်းရှိပေတဲ့သူဖေသာပုဂ္ဂိုလ်မှာမုန်းွက်ကြီးတော့ဖြစ်နိုင်ဘူးမတိစရာကြီးတော့ဖြစ်နိုင်ဘူးတတိစရာလေးချစ်ွက်ကလေးတွေရှိပါတယ်ဒေါသကြီးပြင်းထန်ပြီးတော့မေတ္တာပြမဲ့အခြေအနေရှိလို့ရှိရင်မေတ္တာဖြစ်စီအပွက်ကလေးတွေမြောင်ကြည့်ပါတဲ့ချစ်ခင်ဝယ်ကောင်းမြင်ကြောင်းရှိပေတဲ့ချစ်စင်စရာလေး အဲ့ဒါဒီမြောင်ကြည့်ပါတဲ့အဲ့ဒီမြောင်ကြည့်နိုင်လို့ရှိရင်မေတ္တာအစပေါ်လာတာပဲတပည့်သားပုဂ္ဂိုလ်ပေါ်မှာအကျိုးစီးပွားလိုလားတဲ့စိတ်ကလေးတွေစပေါ်လာတာပဲဒီမှာရှိခင်ဝဲကောင်းမြင်ရောက်ရှိပေချစ်ကြည်အားပေးတို့တွေချစ်ကြည်ထားရတို့တွေချစ်ကြည်ပွားရတို့တွေ ကဘာလောကကြီးအဲ့ဒီလိုများနေနိုင်သိကောင်းတာပေါ့ဒါမြတ်စွာဘုရားခေါ်ထားပါတယ်အဲ့ဒါလေးဘုန်းကြီးတို့ပြေးသက်ဆိုကြည့်ကြစို့အကျိုးစီးပွားလိုလားတတ်ပေအကျိုးစီးပွားလိုလားတတ်ပေအကျိုးစီးပွားလိုလားတတ်ပေအကျိုးစီးပွားလိုလားတတ်ပေအကျိုးစီးပွားလို စီဝါလိုလျက်ဆောင်ရွက်ပေးနေစိတ်ထဲကသူဘာအကျိုးစီဝါလိုလာပြီးတော့ကာကံမဲ့ကိုစီကံမောက်မြောက်ပေါ်လေအခုကတော့လှုပ်အားပေးခေါ်တာပေါ့စီဝါလိုလျက်ဆောင်ရွက်ပေးနေရညိုကင်းဝေးငြိမ့်အေးထင်ပေဒီလိုမေတ္တာထားတာဟာ ချင်းချင်းပေါ့လေရိုးတွေပြေးတဲ့ပြေးစီပါလားဆိုတာပေါ့လေမေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာတခါတည်းပေါ်လာတာပဲယဉ္ဇုကိဝေညေထင်ပေချစ်ခင်ဝယ်ကောင်းမြင်ရောင်းရှိပေချစ်ကြည်အားပြည့်တို့တွေ ချစ်ကြည်ထားရတို့တို့ချစ်ကြည်ပွားရတို့တို့ဒါကသမထနီးခေါ်တာอืมမြဲတာဒီစိတ်ကလေးဖြစ်အောင်မလို့တွန်းအားပေးနေတာပေါ့ပြီးကြပြီမရှိရဘူးအဲ့ဒီစိတ်ကလေးဖြစ်ဖို့ရအတွက်အများအားသတိရှိနေရမယ် သတိပေါ်လာပြီဆိုလို့ရှိရင်မေတ္တာထားစရာအာယုံမှာစိတ်ကလေးကစိုက်ကြနေတာပဲအဲ့ဒါမှလည်းပဲကိဋိတာလက်မခံပယ်လန်းတဲ့ဝိရိယစိတ်ထဲမှာမုန်းစိတ်တွေဝင်ရအောင်ကာဝယ်ပေးတဲ့သတိမုန်းစိတ်မရှိရအောင်လို့ခုနချစ်ကမ္မရာကောင်းတဲ့အကွက်ကလေးကိုကြည့်ပြီးတော့ စိတ်ကလေးဆိုင်ပြီးတော့ကြနေတော့ငြိမ့်နေတာတဲ့တမာရီအဲ့ဒါကိုအဲ့ဒီစိတ်ကလေးတွေဖြစ်နေလို့ရှိရင်ခုနမုန်းတဲ့သဘောအကျိုးသဘောတွေဟာဘောငြိမ့်နေငြိမ့်သက်နေတာပဲအဲ့လိုငြိမ့်သက်နေတယ်ငြိမ့်သက်စီတတ်လို့ငြိမ့်ငြိမ့်သက်အောင်ဆောင်ရွက်ထားပဲဆောင်ရွက်တတ်လို့ ပါဠိလိုသူ့ကိုသမထလို့ခေါ်ပါတယ်သမထတဲ့အဲ့ဒါကလောကီသမထခေါ်ပါတယ်ဘုရားဘုရားတို့ကတရားထုတဲ့ခံမှာဖြစ်တဲ့သမထကတော့လောကီတော့လောကီပဲဒါပေမဲ့လို့တကယ်သဘာဝတရားတွေပေါ်မှာစိတ်ဆူစီးတဲ့သဘောပါပဲဟိုကတတ္တဝပညာ တတဝပညာပေါ်မှာတတဝပေါ်မှာဆိုတကယ်အရှိမဟုတ်ဘူးသူကတော့အခုကကိုယ်တွေကတကယ်အရှိစိတ်ဆူစီပြတာပါအဲဒီကိုယ်ထဲမှာတကယ်ဖြစ်နေတဲ့အရှိပေါ်မှာစိတ်ဆူဆူတယ်ပြီဒီနေ့ဆက်ပြီးတော့ပြောမှာပါ our mind is not cultured or not tamed, there is no limits for our mind to wander. So whenever there is a condition arise to develop greed, our mind is covered up with greed. Whenever the condition favors to develop anger, then our mind is covered up with anger or hatred. And not only that, our mind will be always deluded in one way or the other because of lacking of the knowledge or because of foolishness. So, not to let our mind succumb to these pollutants of the, or the defilements from us, first of all, we need to prevent. So, to prevent our mind from the mental pollutants is there are two ways of training. The first is called samatha or tranquility meditation, and the second is vipassana or satipatthana dhamma practice. So when in the samatha, that is the tranquility meditation, supposing you are developing metta, that is loving kindness, in your mind. So if you do have loving kindness in your mind, you always rendered for the goodnesses of the others. So that way of mental uh, development is one after another, like a chain if it is happening, then your mind is suffused with nita, that is loving kindness. So because based on the loving kindness in your mind base, whatever you does or you did, and whatever you speak, then it is connected with nita or loving kindness. So whenever that person act from bodily behavior or from speech, then that person will be behaving with loving kindness or uh, loving kindness or metta. So without it, then whatever the, there is a condition to arise anger, we will surely develop anger. But basically, if we do have metta or loving kindness, then even though we have to encounter with certain condition that will arouse you to develop anger, then it won't happen again. So that is very obvious to those who are practicing metta. And by having metta is that is because you do have a loving kindness, whenever you look to the others, you will be seeing only the good points uh, for the others, from the others, as well, you will be seeing the uh, charitable or cherishable point of the others. So from body and speech, then there is no harsh uh, behavior. And also, the mind is because it is covered or covered with nitya. then with that base of nitya or loving kindness, whatever that person is looked towards to the outside then that person is looking with metta or loving kindness. So in that way, that person who developed metta at first awaken, you have awakened your mind to suffuse with loving kindness or metta. And that is still in the Lokya or mundane field. And this way of development practice is called samatha or tranquility meditation. Because you do have tranquil in your mind. You are always, uh, in your mind, you are always rendering for the benefits of the others, not only from your mind, but from, uh, from your body and speech too. You always behave with a good mind or with loving kindness, even though there may be some who are not uh, not likable to you because of your behavior with loving kindness, then that grudgy feeling will be also eased off, so that there will be peace and it will become a, a cherishable mind. So, in that way, there is no grudgy feeling to both the parties. Because that person is always looking to the others with loving kindness, even there is a disgusting condition arise, then because that person is looking with mitta, and also seeing, not only seeing from the mind, but from the speech and deeds, then that will make that person to make a harmony and there is a loving kindness towards others. So Sarah says that uh, nowadays in this war it is very needed if all the human beings in this world are having this loving kindness, how wonderful this world will be. And because of this loving kindness, in that one's mind, always rendering for the uh, benefits of the others, and also because of that loving kindness, even there, even though there are some condition to have uh, anger, then it won't aroused anymore. Because you have uh, suffused your mind with metta. Because of metta or loving kindness is uh, influencing in your mind, then you become a lovable person. Then not only that, it makes a harmony towards the others as well. So to have this kind of metta also, to develop this metta one moment after another is we needed to have sati, that is mindfulness is also inclusive. So if we do have, then that is the time we will be dispelling kilesa, because only with nitta, which is always suffused in our mind with viriya or effort, then there is no hatred, no anger, no uh, revenge feelings, etc. So all those were abandoned. So in that way, you will have samadhi from uh, by culturing your mind with nitta. So if you have samadhi, then your mind is tranquil, quiet with nitta, and there is no more of hatred or anger. Because your mind is tranquil and quiet with nitta, this is inclusive in the training of samatha or uh, tranquility meditation. This is only inclusive in lokiya or mundane. So this Lokiya or mundane, this also aim to the piñati, to the conventional term of as an individual. But now, as we are practicing the Satipatthana Dhamma, by practicing so, we need, we also need to develop calm and collected mind. So how we are going to develop, Sierra will explain now. ကုလစ္ဆာနဲ့သမထသမာဓိအကြောင်းလေးနည်းနည်းစိတ်ပြောပြစေအောင်။ဒီကတော့အစီအစဉ်မရှိပါဘူး။တာမန်လောက်ပဲပြောပါပဲ။မေတ္တာကသူကပွားတဲ့နည်းကနှမျိုးရှိပါတယ်။ရိုးရိုးမုန်းတိတဲ့ဒေါသတွေကင်းအောင်လို့ပွားတာကုသိုလ်ဖြစ်အောင်ပွားတာကတစ်မျိုးနဲ့ မေတ္တာဇံဖြစ်အောင်ပွားတာကတစ်မျိုးပါလေနှစ်မျိုးရှိပါတယ်အခုဗုဒ္ဓသာသနာဝင်တွေမေတ္တာပွားနေတာကတော့ကုသိုလ်ဖြစ်ပွားတဲ့နည်းပါပဲဇံရအောင်ပွားတဲ့နည်းမျိုးတော့မဟုတ်ပါဘူးဘယ်လိုဖြစ်စေမေတ္တာပွားတယ်ဆိုလို့ရှိရင်သဗ္ဗေသတ္တအဝိရာဝန္တု အပြပိကြဟွန်တုအနိကဟွန်တုสุขีอัตตานังปริหารันตุဆိုတာပေါ့လေ။တပိဇတ်အလုံးတတ္တဝါတွေပေါ့။အသေးအဖွဲလေးတွေအစပေါ့လေ။လှုပ်ရှားနိုင်တဲ့တတ္တဝါတွေပေါ့။ကိုလုံးရပါလား။အဝိရဆိုတာဝိရဆိုတာရံခေါ်ပါတယ်။ အဝိရောဆိုတာယံကင်းတယ်လို့ခေါ်ပါတယ်ယံကင်းသူများဖြစ်ကြပါစေတဲ့ယံဆိုတာအကျိုးစီးပွားပြက်လက်အောင်အမနာကိုအတွင်းကြကြနှုတ်ဆက်တဲ့သဘော ဖြစ်ရှိတဲ့သဘောကိုဒါယံခေါ်တာပါပဲအဲ့ဒီယံကအကုသိုလ်ယံခေါ်တဲ့ကိလေသာယံတစ်မျိုးနဲ့ ပုဂ္ဂိုလ်ယံကတစ်မျိုးနှစ်မျိုးရှိပါတယ်အကုသိုလ်ယံဆိုတာကအခုတစ်ဖက်သားပုဂ္ဂိုလ်အမြင်ဆောင်တဲ့အခါမုန်းတိတဲ့စိတ်တွေဖြစ်နေတာဒါအကုသိုလ်ယံခေါ်ပါတယ်အဲ့ဒါကိုယ်ရင်းကယံနေပဲကိုယ်မှာရှိနေတဲ့ယံပဲအနိကဆုံးယံပဲပုဂ္ဂိုလ်ယံဆိုတာကကိုယ်ကိုမကြည်မနှက်ဖြစ်ပြီးတော့ပေါ့လေအယုတ်ထားနေတဲ့ပုဂ္ဂိုလ်တွေပေါ့လေအဲ့ဒါပုဂ္ဂိုလ်ယံကိုခေါ်ပါတယ် သူကတော့အပြင်ကဝေးပါတယ်သူကတော့အတွင်းမကျေနပ်မှုဒေါသတွေဖြစ်နေတာကတော့အတွင်းဆိုတော့နီးတဲ့ရံပဲအဲတော့နီးတဲ့ရံနဲ့အဝေးတဲ့ရံဆိုလို့ရှိရင်ကြောက်เสียကောင်းတာကတော့နီးတဲ့ရံကြောက်เสียကောင်းတာပဲဒါဖြစ်လို့ဆိုတော့ဒေါသမထိနိုင်ဘူးဆိုလို့ရှိရင်လူမှုပြဿနာတွေဖြစ်နေတာကို ဒေါသတွေထိနိုင်ပြီဆိုလို့ရှိရင်အေးချမ်းတဲ့လောကကြီးဖြစ်သွားနိုင်တာပဲအဲ့တော့ဒေါသအသိအရေးကြီးပါလားလူတိုင်းလူတိုင်းမှာအနိကဆုံးအတွင်းရပေါ့လေဒေါသမကင်းတဲ့ပုဂ္ဂိုလ်တွေမှာရှိနေပါတယ်နည်းနည်းပြော့တာနဲ့အလေအလိုက်ကျန်းတန်းတာသာသာခွာခြားတာပါပဲဒေါသတော့ဒေါသပဲဒီမှာ ဒီတော့အဝေရာဆိုတော့အဲ့ဒီအတွင်းအတွင်းရဒေါသတွေကင်းပါစေလို့ဒီတိတ်ပဲရပါတယ်လောဘတွေဒေါသတွေမောဟတွေပေါ့လေအဲ့ဒါတွေမကင်းရင်ဘာဖြစ်နိုင်လို့ဆိုတော့သူများတဲ့တတ်မယ်လေငါဘာဒီလာမလုံတော့ဘူးပြီးတော့လောဘဒေါသတွေလွန်ကဲပြီးတော့ပေါ့လေအဲအညှို့ထားမယ်လေ အညို့တွေထားမယ်လေဒေါသတွေလွန်ကဲပြီးတော့သူများလိမ့်မယ်လေလောဘတွေလွန်ကဲလို့ရှိရင်လည်းပဲသူများပစ္စည်းခိုးမယ်လေဒါယန္တိပွားနေတာပေါ့မိစ္ဆာစရကာမတောင်းကြမယ်လေကိုကျုံငဲပြီးတော့လိမ့်မယ်လေကျုပ်ရှိရှိရှင်ရှင်တို့တရားမရှိဘူးဆိုလို့ရှိရင်မောဟတွေလွန်ကဲနေလို့ရှိရင်ကို အကျိုးမရှိတာတွေလည်းလောက်လောက်တတ်တာပဲမသိတာတွေလည်းလောက်တတ်တာပဲပြောတတ်တာပဲသူလည်းပဲတမျိုးပဲမကောင်းဘူးပဲရံမဲ့သူကတော့အဲ့ဒါလိုလောဘဒေါသတွေမောဟတွေလွန်ကဲပြီးတော့ဖြစ်နေတာတဲ့ကိုယ်တွေကအတွင်းရနေပေါ့အဲ့ဒါကြီးအကြောင်းပြုပြီးတော့ကံ၅ပါးမထိန်နိုင်တာပေါ့၅ပါးသီလမထိန်နိုင်တာအဲ့ဒါအဲ့ဒါရနေပွားနေတာပဲ So Sarah says, although Sarah didn't men, uh, have planned, but because Sarah is talking about Nita, then Sarah like to give a little touch on Nita cultivation, cultivation of our mind with loving kindness. There are two ways. First is just to accumulate samadhi, that is uh, uh, concentration. And second is uh, till one attain nita jhana nidajana, with these on loving kindness, one will reach to the absorption. So just by nowadays, just by uh, contemplating or doing this nidja bhavana, if it is just a normal kind, then we will be able to lessen dosa, that is the akusala. So, but not reaching to the point of attaining jhana. So how to develop as uh, this nitta is, as Yaro have cited just now, avira hontu, want to, etc. Then avira means a is freed from dangers. Vira is enemy or dangers. So may all beings be freed from all the dangers. So these dangers are of two kinds. If to if they are happen then that will happen as an akusala. These are unwholesome or demeritorious. So in the in any individual, if one have this kind of hatred or anger in one's mind, then this will developed in one's mind is also a danger to oneself. And second kind is you will have a danger because of the exterior, uh, just for example, like an enemy or exterior point, because that person hates you. So, but more, the, the exterior one is quite far away, and always dwelling inside is the anger within oneself. This is always also dangerous. So this is because it is the near, near kind of enemy within ourselves, then we need to keep it at bay. So if one do not have dosa or anger, then we are capable to eradicate this dosa at bay for a while. But all of us, as we have not yet abandoned this dosa or anger completely, whether it may be a few or whether it may be a much, then we will have anger. This anger is our inner enemy. So Avira means this inner enemy we want to be freed from this or to keep at bay of this inner enemy. So as for us, whenever our mind is not tamed, then whenever we have the chance to develop greed, we are the, we are getting greed, we are having greed. If there is a condition favors to have anger, we will have anger. And because of greed and anger, there is no hesitation for one to, to be killed, then that person is not hesitate to kill. So if there's a commitment of these five basic precepts, then that person is not a good, good person. For example, if you have a grudgy feeling to the other, you may lie to destroy the goodnesses of the others, or you may be lying or backbiting, or you may be stealing other people's property because you may be lying because you don't want to hurt yourself and you want to have good impression by lying. You may be saying some kind of lies. And also not hesitate to make misconduct. So if we have not cultured our mind, whatever it is not suitable for us, we will be speaking and we will be doing. So because this is the inner enemy, it is quite dangerous. So that person is lacking from observing the five precepts. ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်တွေကိုယ်နှုတ်စိတ်ဓာတ်သုံးပါးလုံးမထိရမှမသိဘဲနဲ့လွတ်ထားတဲ့ပုဂ္ဂိုလ်တွေမှာမိမိမှာယန္တိပွားနေတာပဲလောဘကြီးအကန့်အသတ်မရှိဖြစ်နေတော့ဒေါသတွေလည်းအကန့်အသတ်မရှိဘူးမောဟဆိုတော့အကန့်အသတ်မရှိဖြစ်နေတော့အဲ့ဒါကြီးအားကောင်းလို့သူတို့အလိုလဲရတယ်ဆိုလို့ရှိရင်ငါးပါးတိလောက်မလုံတော့ဘူး အဲဒီ၅ပါးသီလမထိနိုင်တာဟာရည်ရမယ်ကိုကိုကိုရည်ရမယ်ပြင်နေတာပေါ့ထိနိုင်ပြီဆိုလို့ရှိရင်ကြောက်เสียပေးတယ်တဲ့ကြောက်เสียတယ်မလာတော့ဘူးပေါ့ကိုနှုတ်တန်ရှင်းနေပြီဆိုရင်ကိုဘဝကိုပြန်စဉ်းစားကြည့်တဲ့အခါမှာငါဟာတော်တော်ညံ့လေလေချင်းဆိုတာမရှိတော့ဘူး ကျွလွန်ထားလို့ရှိရင်ကိုယ့်ကိုအေးအေးဆေးဆေးစဉ်းစားကြည့်တဲ့အခါငါတော်ညံ့တာပဲငါသူရငါစော်ကားမိတာပဲဆိုတော့ဗောလေကိုညံ့ကွက်ကလေးတွေပေါ့ကိုအားနဲ့ချက်ကလေးတွေအကြည့်ရောက်တာလေးပြန်ပြီးတော့စဉ်းစားကြည့်လို့ရှိရင်ရောက်တယ်ဝန်ကျင်ရဲ့ပညာရှိသူတို့ကောင်းအကဲ့ရအကဲ့ရခံရလဲဒါလည်းကြောက်စရာပဲကြောက်ချင်းဖြစ်တာပဲဥပဒေကဖွင့်ပြနိုင်တဲ့ကျူးလွန်မှုတွေ ညစ်တဲ့တပ်ဖြတ်တာတွေသူများပစ္စည်းခိုးတာတွေဆိုလို့ရှိရင်ဥပဒေနဲ့အရေးယူခံတည်ရပြည့်တဲ့ဒီလက်ခံမှာတောင်ချခါဒန္တပယခေါ်တဲ့တောင်မှာအတ္တနိဝါဒပယပရဏိဝါဒပယဒန္တပယဆိုတာပါစေရနာကရုပ်ထားတော့အဲ့ဒီစေရနာနဲ့တတလုံးဒီလိုသွားမယ်ဆိုလို့ရှိရင်အောက်တန်းဆောက်ဖို့ကလေရောက်သွားတာပဲဒုက္ခတိပယခေါ်ရတယ် တကယ်25ပါးသောဘေးတွေလည်းရှိပါသေးတယ်အခုပြောခဲ့တဲ့ကြောက်ဖွယ်ရာဘေးတွေကြောက်ချင်းတဲ့ကြောက်ချင်းတွေစိုက်လာတော့တာပဲဒါတော့လူတူတယောက်ပေါ်မှာဖြစ်အများပေါ်မှာပဲဖြစ်ဖြစ်မေတ္တာပို့တယ်ဆိုလို့ရှိရင်ဆိုလိုတာကတော့ငါးပါးသီလထိနေရပါစေဒါဆိုလိုတာပဲငါးပါးသီလပြစ်လောက်အောင်ပေါ့လေအတွင်းက အလွန်ဆိုးရတဲ့လောဘဒေါသမောဟတွေကင်းကြပါစေလို့ဒီလိုဆိုလိုတာပဲအဲဒီရန်နဲ့ကင်းကြပါစေရန်ကင်းလို့ရှိရင်ကြောက်ချင်းပေးကြောက်ချင်းနဲ့လည်းကင်းကြပါစေဆိုတာအလိုလိုဖြစ်တော်တာပဲသိကောင်းတဲ့မေတ္တာပို့ဒါတော့မေတ္တာပို့ပြီဆိုလို့ရှိရင်အဲဒီလိုအနှစ်သာရရှိရှိနဲ့ပို့တတ်ဖို့တည့်အရေးကြီးတယ် As Sarah explained, Vera means these are the dangers as long as a person is having "Kilisa" or defilements in oneself, there is no limits when we have an enemy. For example, if you have an enemy, then you will develop anger, excessive anger. Whenever there's a condition to be arise as greed, you will develop limitless greed. And whenever there is a delusion which is always within oneself, then we are failed to observe the five precepts. If we fail to observe the basic five precepts, we become or you become your own enemy. So, uh, to become a good person, we need to tame and purify from the speech and the deeds. So whenever we, condemn, uh, we think back of our life, and at some point, you, you, we know ourselves that we have not observed, as mentioned just now, then you know that, oh, I'm such a foolish person. I'm such a stupid person. And you develop, what developed in you is, it is fear. Because you are self-blaming for your fault, and because you have fear, because of it, then you also have fear. And also, it is a kind, it will be blamed by the wise people. And not only that, if you have commit any commitment of the five precepts, then you will be taken action by the concerned authority or the government. And not only that, eh, after your demise, you have to go to the suffering state. So that's why Sarah says, if we cannot observe these five precepts, then that is you will have atanuvadabhaya. You become, you are blaming yourself, paranuvadabhaya, you will be blamed either by the others, and you will be taken action by the concern or the government, and after your demise, you have to go to the suffering state. So if you have remembered or thought what you have done, you develop fear because you have done wrongfully. So that's why Sarah, like Sarah is stressing that the main point is we needed to observe the five precepts diligently. If we can observe the five precepts, then if we do have, as mentioned, loving kindness is there, then we will be free from dangers and there is no fear. So that's why Sierra expressed that this is important to observe that part percepts the religion. အဲ့လိုကျွလွန်စော်ကားတဲ့အကျဉ်းတန်းဆုံးလောဘဒေါသမောဟတွေတွေးရနေအေးပြီဆိုလို့ရှိရင်ခုနကိုကိုကိုပြန်၆တာလည်းမရှိတော့ဘူးပေါ့အတ္တရိဝရဘုရားရခင်အဲ့ဒီပုဂ္ဂိုလ်ရဲ့ခံစားချက်စဉ်းစားကြည့်ပေါ့စိတ်ချမ်းသာမှာပဲစိတ်ချမ်းသာလို့ကိုယ်လည်းချမ်းသာမှာပဲ စိတ်ရှင်းမှုတွေကင်းလာတာစိတ်ချမ်းသာတာပဲကိုရှင်းမှုတွေကင်းတယ်ဆိုတာကိုချမ်းသာတာပါပဲအဲ့ဒါနှုတ်ကလိုက်လာတာပဲငါဝတိလလုံအောင်ထိလို့ရှိရင်ကုလူကျွလွန်စောရတဲ့လောဘဒေါသမောဟတွေကင်းလေလေကိုကိုကိုကျင့်တတ်လေလေပဲကြောက်ချင်းကင်းပြီဆိုလို့ရှိရင်ကိုကိုကျင့်ပြောလာတာပဲရွှမ်းလာတာပဲချမ်းသာလာတာပဲ ကိုယ်လည်းပဲချမ်းသာလာတာပဲအဲ့ဒါဟာအခြေခံကြတဲ့အရင်ခံကြတဲ့မေတ္တာပေါ့လေငါးပါးသီလလုံလို့မေတ္တာတွေဖြစ်လာပြီဆိုလို့ရှိရင်စိတ်ချမ်းသာကိုယ်ချမ်းသာဖြစ်ရတာလေအဲ့ဒါလည်းငင်းအကျိုးရလာပဲ So when a person is freed from the gross defilements like greed and anger, then if one is freed from these gross defilements, one is feeling very happy and at peace. So when the mind has nothing to suffer, then you will have peace of mind. When your body has nothing to suffer, your body is also at peace. So when there is no greed, no anger, then also there is no fear too. If there is no fear, you will have that bliss in both body and mind. This is the basic uh, bliss, how one would obtain by observing the five precepts with additional nitya in one will conduce one to have fearless and at peace. ဒီတစ်ခုပဲလိုတော့တာပဲဒီတစ်ခုဆိုတာကတော့ မိမိရရှိတဲ့ခန္ဓာကိုယ်ကြီးအပူရေးပြတ်တော့အောင်ဒီနေနိုင်ပါစေဒါပေါ့အစာချုပ်တယ်လို့ရှိရင်လည်းအစာစားပြီးတော့အေးချမ်းပါစေတက်တောင့်တက်တာဖြစ်ပါစေဆိုတော့ဒါတစ်ခုပဲလူတော့တယ်ဘာပဲလို့လို့သူလုံးသမျှဟာတွေဟာအကုန်လုံးရှောရှောရှူရှူတက်တောင့်တက်တာဖြစ်ပါစေဆိုတော့ပေါ့လေဒါအလိုလိုရသွားတာပဲဒီမှာအဲ့ဒါလည်းမေတ္တာတစ်ခုပဲ မိမိခန္ဓာကိုယ်ကြီးအစာရည်စာနဲ့မြတ်တာအောင်ထားရအစာတိတိထဲရအစာဟောင်းနေဆုံးရတိုက်တယ်လို့အနာယူရတော့အပူကြီးမြတ်တာအောင်နေရတာဒါတခုပဲလိုတော့တယ်အဲဒါသုခိအတ္တနာပရိဟရံတုဆိုတာမေတ္တာပို့ခါတဲ့ပုဂ္ဂိုလ်ပေါ့လေမိမိကိုယ်ကိုမိမိတက်တောင့်တက်တာနေနိုင်ပါစေဆိုတာပေါ့လေ အဲ့ဒါလည်းမေတ္တာပို့တာပဲသူကတော့အဲ့ဒါကခုနဟိုရန်ကင်းမှုကနေပြီးတော့စိတ်ချမ်းသာကိုယ်ချမ်းသာဖြစ်တာတိကျသူကမေတ္တာတစ်ခုပဲသူကတော့ So there is only one thing left. That is as much as you have considered to your body and mind, then you also rendered for the other peoples to have a good health, and may they be lived in a good condition. And you don't want the other to suffer because of uh, lacking of food. So in that way, you have uh, loving kindness for the others as well. So in that way, if you are having that attitude, then you you will feel comfortable and as much as you want to be at peace, you also rendered for the peace of the others. So as for us, for our body to to live, then we have to eat the new food every day and we have to take out all the old food and toxic things in ourselves. By by doing so, we are making the loving kindness towards the other. So that's why Sukha atana Pariharantu. You want not only you are freeing from the dangers, from that basically you also do have mitta or loving kindness. ဒီတော့တူတူကိုကိုအနောက်ချက်တွေကင်းပြီးတော့ဘဝတစ်လျှောက်လုံးပေါ်လေနေကြရတာပဲ။ နေခြင်းလို့ကြည့်ရင်အတွင်းရန်နဲ့လောဘဒေါသမောဟသူတို့ဘာကိုစော်ကားတဲ့လောဘဒေါသမောဟတွေညှိအောင်လို့အဲ့ဒါတွေညှိလို့ရှိရင်ဟိုလားကြောက်ချင်းနေกินတာပဲအဲတိတ်ရေးကြည့်ပါဒီတော့အလုံးတ attva တွေရန်ငိမ့်ပေးကင်းကြပါစေဒါမေတ္တာတစ်ခုပေါ့စိတ်ချင်းကင်းကြပါစေ ကိုစည်းရကင်းကြပါစေတက်တောင့်တက်တာကိုခန္ဓာကောင်းစွာဆောင်ရွက်နိုင်ကြပါစေအဲအဆူလောက်တယ်မဟုတ်ဘဲနဲ့ပေါ့လေစိတ်ကတခါတည်းကိုပါသွားအောင်ဒါပဲကဲမေတ္တာပို့ကြည့်ကြစို့အလုံးတ attva တွေအလုံးတ attva တွေယဉ်ငိမ့်ဘေးကင်းအဲဘေးဘေးဆိုတော့နားမလည်ဘူးဖြစ်နေပါတယ် ရန်ရိပ်ကြောက်ချင်းကင်းကြပါစေရန်ရိပ်ကြောက်ချင်းကင်းကြပါစေအလုံးတ attva တွေအလုံးတ attva တွေရန်ရိပ်ကြောက်ချင်းကင်းကြပါစေရန်ရိပ်ကြောက်ချင်းကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ တသုံးသက်တာကိုခန္ဓာကောင်းစွာဆောင်ရွက်နိုင်ကြပါစေတသုံးသက်တာကိုခန္ဓာကောင်းစွာဆောင်ရွက်နိုင်ကြပါစေအခုလိုတတိပဒံဘာဝနာတရားအားထုတ်ပြီးတော့စိတ်ဆူဆီးမှု ဝိပဿနာသမာဓိတွေကနေပြီးတော့အသိပညာတွေဖြစ်အောင်အထုတဲ့ပုဂ္ဂိုလ်တွေမှာပထမဆုံးဘုရားကုံတော်တမလင်းအလောက်အောင်ပြုရပါတယ်မေတ္တာလည်းပဲတမနစ်လောက်ပွားရပါတယ်ဒါပဲပြီးတော့တည်ခြင်းအချိန်မီတည်နိုင်တယ်ဆိုတာပေါ့လေဒါလည်းပွားရပါတယ်ခန္ဓာကိုယ်ဟာ ဘာမှတရားစရာမရှိဘူးဆိုတာပေါ့လေပေါင်းကြည့်လို့ရှိရင်တော့တရားစရာဖြစ်ပြီမလို့ခွဲစိတ်ကြည့်လို့ရှိရင်ဆံမင်းတို့အမွေးတို့ဘုံသွားတို့ဘုံစသည်ပေါ့လေဘုံနဲ့ပုံနဲ့ကြည့်လို့ရှိရင်ဘာမှတရားစရာမရှိတော့ဘူးခန္ဓာကိုယ်စိတ်ပိုင်းလည်းလည်းပုံပြီးတော့ကြည့်ရပါတယ်တမဒါသတိပဋ္ဌာန်ဘာဝနာတရားအထုတဲ့ပုဂ္ဂိုလ်တွေရှိဦးဆိုတာပွားရမယ်တရားပါပဲတမအဲ့ဒါလေးအခုအကြောင်းသိလို့ဒါလေးကိုထည့်ပြောပါပါတယ် အကျယ်ပြောမယ်ဆိုလို့ရှိရင်ပွားပုံတွေပြောမယ်ဆိုအများကြီးရှိပါတယ်တပတ်လောက်ပြောမှဒါရမှာပါအဲတော့အမျက်လောက်ပဲတိတာယုံလေးပဲဒါလေးနဲ့ပဲပြီးပြရစေတတိပဋ္ဌာန်တမာတိပေါ့လေဥပဒနာတမာတိအကြောင်းပဲဆက်ကြစို့ As Sarah explained, we have to render for the other people that may they be free from dangers, may they be free from the uh, defilements of greed, anger, may they be at peace, and may they be f- uh, free from fear. So this is the way you are uh, rendering or making, uh, uh, you are sending or radiating your loving kindness towards the others. May they be free from dangers. May they be able to keep their physical body comfortable, and may they may their mind be at peace, and may they be able to live their life comfortably. So in that way, connected with our Satipatthana Dhamma practice, we can spend about a few minutes by radiating our loving kindness for the others. What, by practicing vipassana with mindfulness, we will accumulate samadhi. With that concentration, we are we will be able to radiate our loving kindness towards others. So Sarah explained in brief for the four guardian meditation. Before we start with our Satipatthana Dhamma practice, first of all, we have to reflect in our mind for a, for a minute about the virtues of the Lord Buddha. And secondly, we have to radiate our loving kindness by contemplating metta. And then we have to recollect the nature of death. Death is sudden and life is uncertain, etc. And also, we have to contemplate on the 32 impurities of our body. So as for our body, because as a whole we think it is uh, good and attractive, in reality it is not. If we can pile up to all the togethers, then it is a filthy and a disgusting thing to have. So, in that way, these four guardian meditation we contemplate for a few minutes before we start the vipassana meditation. ဝိပဿနာခရိကသမာဓိဆိုတာကတော့ဖြစ်ခဲ့ရှုရပါတယ်ဖြစ်ခဲ့ရှုမှစိတ်စုစည်းမှုရနိုင်ပါတယ်ဖြစ်ခဲ့ဆိုတာက သူတစ်ပါးရဲ့တဏ္ဍာမှာဖြစ်နေတဲ့အားတွေမဟုတ်ပါဘူးကိုယ်တဏ္ဍာမှာဖြစ်နေတာသူတစ်ပါးတဏ္ဍာမှာဖြစ်တဲ့အားတော့ကိုယ်မသိကြဘူးကိုယ်မှာဖြစ်နေရတော့သိကြတယ်ဖြစ်ခိုက်ဆိုတဲ့စကားလုံးမှာဖြစ်ဆိုတာကမိမိမှာဖြစ်နေတာကမြင်တဲ့အခါမှာလည်းပဲယုံနာနေဖြစ်နေတယ်။သံဃာချက်အတန်ကြားတဲ့အခါလည်းယုံနာနေဖြစ်နေတယ်။ နန်းရှူတဲ့အခါမျိုးမှာလည်းအနတ်နေရတဲ့အခါမှာလည်းပဲယုံနာနေဖြစ်နေတယ်စားစရာတစ်ခုကိုစားနေတဲ့အခါရေတောက်နေတဲ့အခါမှာလည်းအဲ့ဒီမှာယုံနာနေဖြစ်နေတယ်ကိုကတသုံးတရားလာပြီးတော့ပေါ့လေမာရာဖြစ်ပြော့တာဖြစ်လာထိနေလို့ရှိရင်လည်းပဲအဲ့ဒီမှာယုံနာနေဖြစ်နေတယ် ဘာမှအဲ့လိုထင်ရှားတဲ့အုံရှိမှလို့စိတ်ကူးတွေဖြစ်နေလို့ရှိရင်လည်းအဲ့ဒီမှာယုံနာနေဖြစ်နေတာပဲအဲ့ဒါကိုဖြစ်ခေါ်ပါတယ်ဉာဏ်ချနာစထိတိအဲ့ဒါကိုဖြစ်ခေါ်ပါတယ်ကိုယ်ထဲမှာအဲ့ဒါလေးဖြစ်နေတာခိုက်ဆိုတဲ့စကားကပူနွေးနွေးပေါ့လေခိုက်ဆိုတာဖြစ်ပြီးတော့လည်းမဟုတ်ဘူးမဖြစ်သေးတော့လည်းမဟုတ်ဘူးလောလောဆယ် ူနုလေးပေါ်နေတာပေါ့ဖြစ်နေတာပေါ့ဆိုကြပါစို့အခုဘုန်းကြီးပြောတဲ့အတန်ယောဂီကြီးနားထဲမှာရောက်နေတယ်လေတပူလေးဖြစ်နေတာပဲအဲ့ဒီခိုက်တမှာဘာတွေဖြစ်နေတော့နားရှိတွေ့ကြရတာပေါ့နားအကြည့်တတ်ကိုယ်မှရှိနေတာဟုတ်လားအဲ့ဒီခိုက်တမှာတော့နားအကြည့်တတ်တယ်အလုံးလုံးနေတာပဲဒီအတန်လိုက်နေနားထဲရောက်သွားလို့ရှိရင်ကြားနေတာပဲ အဲ့ဒီအတန်လိုက်လည်းရုပ်ပဲအတန်လိုက်ခေါ်တဲ့အတိတ်တကနာအကြည့်တာသွားပြီးတော့ခန္ဓာပုံမှာတိုက်ခတ်ပေါ်လို့ရှိရင်ကြားနေတယ်လေနားထဲမှာအတန်နဲ့စိတ်နဲ့စုံစည်းတယ်လေခံစားမှုတွေလည်းရှိနေတယ်လေဇာတိဇာတိဇာခဆောင်ဆိုနန္တရားဖြစ်နေတာပဲဒီတော့ကြားတဲ့ခိုက်တောင်မှာနားနဲ့အတန်ကရုပ်တရားကြားတာတိတာ ခံစားရကနတရားဆိုတာဒါဖြစ်နေတာအဲကြားတဲ့ခိတ္တမှာအဲ့ဒါတွေဖြစ်နေတာကြားတဲ့ခိတ္တမှာရှိနေတဲ့နာယုတ်တရားတွေကိုယုတ်နဲ့နာတရားတွေကိုသိကြရင်အဲ့ဒီခိတ္တကြည့်ကြားပြီးမှသွားပြီးကြည့်လို့မရဘူးကြားပြီးမှရှုလို့မရဘူးမကြားခင်လည်းကြိုပြီးတော့ကိုလေစိတ်ကူးနဲ့ရှုလို့မရဘူးအကောင်ထဲမထင်ရှားဘူးကြားနေတော့ထင်ရှားတာပဲ ထို့အတူပဲဝမ်းပိုက်ဆိုင်ထားပြီးတော့သက်ရှူလိုက်ဆိုင်တိုင်းမှာပေါ့လေရှူလိုက်လို့ရှိရင်ဝမ်းပိုက်ကဖုံးတက်လာတယ်လေးလေးပေါ့တောက်နေတင်းလာပြီးပြက်လာတယ်လေးထုတ်လိုက်လို့ရှိရင်ဝမ်းပိုက်ကရှက်သွားတာပဲလေပူပေါင်းကိုလေမှုတ်ထိုင်လိုက်လို့ရှိရင်ဖုံးတက်လာတယ်လို့ပေါ့ဖွင့်လိုက်လို့ရှိရင်လေတွေရော့သွားတာပဲဒါလေတွေပဲအဲဖုံးနဲ့ခိုက်တာမှလည်းတောင်တင်းတဲ့လေတွေ ပိန်ကျသွားတဲ့ခါမှလည်းရော်ရဲတဲ့လေတွေဖြစ်နေတာပဲဒီတော့ဖောင်းကိုက်ပိန်လေးမှာရှိနေတဲ့တောက်တဲလှုပ်ရှားတဲ့ရုပ်သဘောတွေသိချင်ရင်ဖုံးတုံးကြည့်ပေါ့ဖောင်းကိုက်ဖုံးနေတော့ကြည့်ရတယ်ပိန်နေတော့ကြည့်ရတယ်ဒါအဲ့ဒါကြည့်တဲ့အခါမျိုးမှာအားဆိုင်မှုရှိရတယ် ဟိုရိတ်ကလေးဖောင်းတက်လာတာနဲ့ဆုံးသွားတဲ့အထိပေါ့လေအဲ့ဒီပုံမှာစိတ်ကလေးကတ်သွားအောင်တွန်းအားရှိရတာဘုရားတွန်းအားရှိရတာတွန်းအားလေးရှိနေလို့ရှိအပြည့်မဝင်တော့ဘူးဟောချက်ချင်းပဲအညီကြီးတွေကျင်းသွားတယ်အပြည့်ပါဝင်တဲ့ကိလေသာဖြစ်ခွင့်မရတော့ဘူးအဲ့ဒီဖြစ်ခွင့်မရတာကိုပဲပယ်လိုက်တာပဲခေါ်တာပဲဘုရားပြတယောက်ထိုင်လောက်ထိုင်လောက်တဲ့အထိုင်မှာပေါ့လေ တူးကဥထားလို့ရှိရင်နောက်ထပ်လာပြီးတော့ထိုင်လို့မရတော့အိန္ဒိယမှာဒီတော့ယောဂီကလည်းငယ်ပေါ်လာတဲ့ယုတ်နာအာယုံမှာပေါ်လာတဲ့ရှုွက်မှာပေါ့လေကိတိတာဝင်ပြီးတော့ဖြစ်ခွင့်မရအောင်ထိုင်ခွင့်မရအောင်ဒီမှာဥထားရတယ်အားစိတ်ပါအရိစီစိတ်ကလေးရောက်သွားပို့ပါပို့လို့ရှိရင်ကိတိတာလက်မခံပယ်လာလိုက်တာပါ ကိလေသာဖြစ်ခွင့်မရတော့လောဘလည်းဖြစ်ခွင့်မရဒေါသလည်းဖြစ်ခွင့်မရတော့အဲဒီပုံမှာစိတ်ကလေးကတ်ပြီးတော့တည်သွားတယ်ဆွဆွပြတည်သွားတယ်အဲဒီကစဉ်းစားကြည့်ပေါ့စိတ်စိတ်ညဉ့်ညမ်းမှုရအောင်ကာကွယ်ထားတယ်တားဆီးထားတယ်ဟောစိတ်ကလေးလုံချုံနေတာဘယ်လောက်ကောင်းတော့တန်ရှင်းနေတာပေါ့တတိဖြစ်တဲ့ခိုက်တာမှဒီတိုင်းပဲ တတိဖြစ်မှာတော့စိတ်ဆူဆီးမှုတမာရီရလည်းအဲ့ဒီဖောက်တဲ့ပုံမှာစိုက်ကြသွားတော့တာပဲအဲ့ဒီခိုက်တာမှာဆိုလို့ရှိရင်စိတ်ဟာပြတ်လွင့်တာလည်းမရှိတော့ဘူးခုပြေးတည်ပြေးဆိုတော့လည်းမရှိတော့ဘူးရှုကုတ်ကနေစိတ်ကလေးကွာဟနေတော့လည်းမရှိတော့ဘူးတခါတည်းတစ်ထပ်တည်းပဲတရားရှုတည်တဲ့စိတ်နဲ့ဟိုကပေါ်တဲ့ဖောင်းတဲ့အာယုန်နဲ့ဟာ တထထက်ကတ်နေတာစိုက်ကြနေတာအဲ့ဒီကကျတော့ပြန်လို့နာမရှိပူပါနာမရှိဘယ်လိုကောင်းတယ်တော့ကပြီးတော့ဒီမှာဇန်သဘောလေးရလဲပါမယ်ဆိုလို့ရှိရင်ဆုစိတ်တမှုကံ့ရွှေ့ဇံဥခေါ်သည်ဆိုတဲ့အတိုင်းပေါ့လေပေါ်လာတဲ့ဖောက်မှုပိမှုအာယုံပေါ်မှာပေါ့လေချိန်သားကြိုက်ပြီးတဲ့သဘောလေးတဲ့အောင်ချိန်ပြီးတာပေါ့လေ ဇန်သဘောလေးကလည်းပါသွားပြီဆိုလို့ရှိရင်တော့စိတ်ဟာတခြားချော်တုံးတော့မရှိတော့ဘူးဒီပေါ်မှာပဲစိတ်ကြနေတော့ကိုလိုချင်တဲ့အာယုန်လေးကောင်းတာတွေမြင်ကြီးကြားချင်တာချင်းအကြံစီတွေလည်းမရှိတော့ဘူးသူများဖြစ်စီလို့ဖြစ်လို့ဖြစ်စီစိတ်ထားမျိုးတွေလည်းမရှိတော့ဘူးသူများကြီးစဲလိုတဲ့စိတ်ထားမျိုးတွေပေါ့လေလွဲချော်တဲ့အောက်တန်းဆစိတ်ထားတွေပေါ့လေ အကြံစိုးတွေပေါ့လေရည်ရွယ်ချက်အစိုးတွေမရှိတော့ဘူးဟောရည်ရွယ်ချက်တွေလည်းကောင်းလို့တတုတ်တတုတ်တစ်စက်ကမှဒီချိန်ကျဖောင်းတဲ့ဖောင်းတဲ့ခိုက်တာမှာပင်လဲခိုက်တာမှာဖြစ်သွားလို့ရှိရင်စိတ်ကဘုံတရှိတဲ့စိတ်တွေကြီးများနေလို့ရှိရင်အဲ့ဒီစိတ်ကိုဘယ်လိုခေါ်မလဲတုတ်တက်တဲ့စိတ်တဲ့ တရှိတဲ့စိတ်တွေတစ်ခုကနှစ်ခုအများကြီးဖြစ်လာတော့ပွားလာတဲ့စိတ်တဲ့အဲ့ဒါကိုပါဠိလိုဘာဝနာခေါ်တာပဲဟွန်းဒါဖြစ်ခိုက်ဖြစ်ခိုက်လိုက်ရှိလို့ရှိရင်အဲ့ဒီဘာဝနာတွေတရှင်းတဲ့စိတ်ကလေးတွေပေါ့လေတိုးတက်ဖွံ့ဖြိုးနေတာပဲအဲ့ဒါရင်ရအောင်လုပ်ရပါတတ်တယ်မှာအဲ့ဒါမနေ့ကစခဲ့တယ်အဲ့ဒါဒီနေ့အဲ့ဒါကိုလုပ်ငန်းရှင်တွေတွေ့ပြီးတော့ပြောလို့ရအောင် ဒါထဲမှာမေတ္တာလည်းလိုအပ်တာပဲလို့စဉ်းစားမိတာနဲ့မလို့ဒီနေ့မေတ္တာအကြောင်းလေးတွေထည့်ဟောပါတယ်မေတ္တာအာယုံပြုစရာမေတ္တာထားစရာမေတ္တာပို့စရာအာယုံမှာစိတ်ကလေးကပ်နေလို့ရှိရင်တမထလောကီတမထတွေဖြစ်နေသလိုတကယ်ရှိဖုံးပွင့်အာယုံမှာအခုလိုနေ့တိုင်းစိတ်ကလေးတွေကပ်နေလို့ရှိရင် အဲ့ဒါဝိပဿနာတမာတိခေါ်တာပဲခဏိကတမာတိလို့လည်းခေါ်ပါတယ်ဖောင်းကိုက်ပိန်ကိုက်မှာအယုံလေးတွေပေါ်တဲ့အခိုက်တမ်းမှာပေါ့လေဆီအားဆိုင်ချိန်သားကိုက်ပြီးတော့ဆွဲမဲ့ဆိုရှုလို့ရှုအောင်မှာစိတ်ကလေးစိုက်ကြတယ်အဲ့ဒါခဏိကတမာတိလို့ခေါ်ပါတယ်အဲ့ဒီခဏိကတမာတိလေးတွေဟာတခုချင်းအနေနဲ့နည်းနည်းပါးပါးအနေနဲ့တွေ့မယ်ဆိုလို့ရှိရင်ဘာမှအားမရှိပြီမယ်လို့ အမြင်လေးတွေတစ်ခုနဲ့တစ်ခုပူးကပ်သွားလို့ရှိရင်စွန့်ရင်ဆိုတာအလိုလိုဖြစ်လာသလိုပဲအဲ့ဒါလေးတွေတစ်ခုနဲ့တစ်ခုပူးကပ်ပြီးတော့သွားလို့ရှိရင်အောက်ဝယ်ကောင်းလောက်အောင်ပေါ့လေစိတ်ဆွမ်းအနေဖြစ်လာတာပါတဲ့ယောဒီစီဆက်ဆက်နဲ့မှတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်နိုင်ပိုင်းတွင်းမှာတော့မှထူးခြားလာပါတယ် မယုံမသိလောက်တဲ့ပုဂ္ဂိုလ်ကတော့ခုနှစ်လောက်အထုတ်တယ်တိတ်တော်မထူသူကတော့အဲရက်ကလေးကြံပါသေးတယ်ဒီနေ့ကြာသပတေးတောက်ကြစနေတနင်္ဂနွေဆိုတော့ဂျာထဲမှာနှစ်ရက်ရှိပါသေးတယ်အဲဒီနေ့စူးစမ်းပြီးတော့အထုတ်ကြပါဒီနေ့ကတော့ဘုန်းကြီးဒါလောက်နဲ့ပဲတော်ပြရစီတော့ explaining when we are looking or observing the vipassana meditation, we needed to observe to the present occurrence. So to observe to the present occurrence is it is within yourself, not to look to the others. So that's why when you are noting rising and falling, mind and matter, nama, rupa are taking place when you are seeing, Nama Rupa are taking place. Mind and matter are taking place. When you are hearing, mind and matter are also taking place. When you are, it, it, the same thing goes to smell, touch, taste, where if you are drinking or eating, then also mind and matter are also in, involved. When you are touched by the a uh, hard object or a soft object, then also mind and matter are also happening. Then from the mind base, if you are thinking and you know that mental object, then that is the time to mind and nature are also happening. So this Ciara stressed that we have to observe while it is happening. It shouldn't be Overshoot to the object or your noting mind mustn't be slackened behind the object of meditation. Only to the present occurrence, if you are observing, then you are knowing the true nature. For example, if you are hearing the sound, then whenever the sound comes to touch with your ear base, then you develop hearing consciousness. From that hearing consciousness, if you cannot control, then your mind will reach to the point of likes and dislikes. So in the same manner, this, at this point, the, your ear base and the sound is the matter, and the hearing uh, consciousness is your mind, and the feeling is also your mind. So to be able to pick up these, these are very fast. We need to observe to the present occurrence. So after you have heard the sound, then you cannot observe correctly. Before you have heard the sound, and if you imagine or speculate, this is also not vipassana. You are just imagination. So similarly, it goes to noting on the rising and falling of our abdomen. So when we are observing the rising of the abdomen, then the stiffness, tension of of the rising phenomenon, you will be aware. When you are observing the falling phenomenon, then there's a relaxation and it crashes slowly inwards, and this will be also observed by your mind. So that's why whether you are noting the rising or the falling or whatever the object you are observing, only while the present is occurred do that present object we needed to observe it instantly and immediately. So, in that kind of awareness, we need to have mental effort. As well, we need to have right aim. If our mind is slackened or sloppy or lazy, then our mind will be interrupted with defilements. If we are urgent, and if we can note to all these objects continuously, then even within one sit, then yogi will come to know that there is no interruptions of any kind of defilements in you, but your mind will be directing only to the object of meditation. There, so there is no chance of defilements like greed or anger to seep or enter into your mindfulness walk. So in that way, if you are noting one after another, then your mind becomes pure and is as it strengthened, then your mind is protected from the defilements, and also your mind is pure and secure. Because you have the presence of mental effort, as well as you have the presence of mindfulness, and because of these two components working out together with concentration, focusing on the object of meditation, then your mind is calm and collected and wherever you direct your mind, your mind is directly fallen on the object of meditation. At that time, there is no dispersal of mind. Your mind will be not going anywhere else. It will be just quiet and collected on the object of meditation. So in that way, if you are noting, only the noting mind and the object will be, sorry, observe will be existing so to, to be able to observe in that manner, then you have to observe with right aim, and with that right aim and calm and collected mind is there, then that is the time uh, it, it has, it also bears the characters of jhana. So there is, when your mind is cool, calm and collected and observing only on the object of meditation, there is no chance for your mental behavior to, to harass other people. There is no chance for your mind to think about any bad, evil things. So in that way, your mind is very pure and clean. So, and that is the main aim to attain the clarity or purity of our mind. So if we can put our mind for one moment for one second. In that way, if we can make it moment after moment, then we will be having many purities of our mind. So it is somewhat like um, you are threading uh, to a rope. If you see the small strands of thread, it is not it is not strong, but if you rope it one after another and entangle it, then you become, uh, it become a strong root. So in the same manner, if we cultivate or civilize our mind progressively with that clean and purified mind, with that kind of mind fallen on the object of meditation, and if it is progressing, then we are cultivating our mind, and that is called as bhavana. So Actually, Sarah says today Sarah has to touch on mainly on uh, bhavana, how to practice bhavana properly and how to progress. But because in the beginning, we, as we have to, re- Sarah wants us to understand how to radiate our loving and kindness towards the other two, Sarah explained in the beginning of the discourse. So this loving kindness is, it is within the lokiya, within the mundane. It is a samatha or tranquility meditation. If we are observing this rising and falling or sitting, touching or what, whatsoever, if your mind is collectively observing, then you will have vipassana samadhi. That is also called as kanika samadhi or momentary concentration. If these momentary concentration are collectively, time and again, if we can accumulate it, then it becomes an energy. It becomes uh, just like in the rope, as a s- small strands, it has no, no strength. But once you have knitted together, it becomes a powerful rope. So in the same manner, if we can keep our mind time and again with that kanika samadhi or momentary concentration one after another, then at one time you will be even surprised to find how to attain that um, energetic mind to yourself. So even if we can note it diligently, even within a few hours, you can notice your differences. So for today, Cheryl like to stop for tonight's preaching, and Cheryl remind us to be diligent in our practice. That's all. Uh, because Sarah have to go to do something, uh, we have to continue chanting Imaya.